အမျိုးမျိုးပါပဲအကောင်တွေရှင်မောကလန်တွေ့ရတယ်အရှင်လက္ခဏာကတော့မတွေ့ရဘူးရှင်မောကလန်ရှင်လက္ခဏာကိုပြောပြခြင်းဟဲ့အဲ့ဒီမြင်လာအဲ့ဒီအကောင်ကြီးဘယ်လိုကောင်ကြီးမလို့ပြောပြခြင်းဒါမှမဟုတ်ဒီပါမင်းဒီရှင်လက္ခဏာမမြင်တော့ပြောလို့ယုံမှမဟုတ်တော့မပြောဘူးအဲ့လိုအကောင်တွေဒိဋ္ဌိကိစ္စမှာတိတ်ပေါ်ရတယ်။ဒါကြောင့်မလို့ဒိဋ္ဌိကိစ္စဆိုတာ အဲ့လိုမလမပကြွားကြတတ်တာအကောင်တွေပေါ်ရနေရဌာနဖြစ်တယ်ဒါကြောင့်မို့ဒီလိုငုတ်တုတ်ဒိဋ္ဌိကိုဘုန်းကြီးတော်ကအဲ့ဒီငုတ်တုတ်တွေဟဲ့ဘုန်းကြီးတော်ကအဲ့ဒီဒိဋ္ဌိကိုမှပြောမှာဒါမှမဟုတ်ပင်မလုံးတွေနဲ့မျက်လာချပြီးတရားမှဝင်ပေးတာကတော့မတော်ပါဘူးအဲ့ဒီလိုဟုတ်ကလားငုတ်တုတ်တွေမှာတော့မှာပင်မလုံးကိုတာပြီးမျက်လာချတရားမှဝင်သွားလို့တော့မတ်ပြေသေးကြတော့အဲ့ဒါမတ်ပြေမှသမဏမတ်ပါဆိုတာအဲ့လို တရားမဝင်ရမငူရလို့မလို့မတ်ပြေရောက်ပါလေမတ်ပြေကြတော့လည်းမျက်စိကမှုတ်တော့မယ်တရားကမှတ်တော့ခြင်းလို့ပုဂ္ဂိုလ်ကမတ်သားဖြစ်မှတော့ခြင်းမလို့ရခြင်းနေတယ်နောက်ကြတော့မှမတ်သားငယ်တွေကမတ်သမီးတွေကရှိရကိုလုံးနဲ့မမီးထောင်ပြီးတော့ဒီရရတွေဒီတစ်ခုမျိုးကိုလိုက်မှဒီကိုဒီမျက်စိဖွင့်ပြလိုက်တော့မှန်နဲ့မှမတ်သားပုံပြတော့မှဟဲ့မဟာဘယ်နဲ့ဘယ်လိုဖြစ်ပါလဲ အဲ့ဒီကြတော့မှနာပါးကုန်နေပြီတော့တယ်ဆိုတာသာတိအိမ်ကိုဒိဋ္ဌိပေလိုမျိုးတို့ဂိုးကြောဆိုတော့သာတိအိမ်အိဒီသာသဘာတော်ပြောတောင်းပြောပရိယလောမရှိပฏิပါလောမရှိဒီလိုအခါကျတော့ငုတ်တုတ်ကြီးဆိုလို့ရှိရင်ဂိုးကြောတော့သွားပြီးတော့အဲ့ဟိုအကောင်ကြီးနဲ့သွားပြီးအပေါင်းကိုပြေးရအောင်အဲ့ဒီအကောင်ကြီးဘာခေါ်ကြတော့လဲပြိတာတဲ့ပြိတာတဲ့ အပယ်လေးပုံကပပုံပေါ့အဲခုနလိုကြာကြာနာနာတရားထိုင်ပြီးတော့မျက်စိနှိုးပြီးတော့ခေါင်းနဲ့ပုံမှာဝါးပြီးရှိနေပြီးနာရကျင်းနဲ့ပိတ်ပါဆိုတော့တန်နဲ့ပုံမှာရှိနေတဲ့ပုံကတော့တရားတော့ဘယ်လိုတော့ဘယ်လိုမှမသိဘူးကိုယ်လိုတော့ကိုယ်လိုမှမသိဘူးနတ်ကြီးအပါရောက်သွားတာ ကြားဘူးလားဟမ်မကြားဘူးလားအော်ဒါလည်းမကြားဘူးတော့ဒါကြောင့်ကြားဘူးတော့ကြားပြီးအောင်ပြောလိုက်ရမှာပေါ့နော်တရားရှိနေဒုက္ခဝေသေလေငတ်ပြီတဲ့ဟောကြားဘူးလားပါတော့ တယ်။ဒါကြောင့်ရောပြီးတော့မပါဘူးလားခင်ဗျာလို့မေးကြရမရှိဘူးလား။တရားရှိနေယောဂီတွေတေလိမတ်တွေတဲ့ခေါ်ကြလား။ဒါရောအဲ့ဒီမနနာတာရောမတ်ဒီရောလို့ပြန်ပြီးမတ်ပြန်ပြီးတော့အိုးဒုက္ခပါလားငါဒီလောက်တရားတန်ကြီးစိတ်နဲ့မှန်းတာမဟုတ်ဘူးတပိဋ္ဌာန်ဆန်းတာမှန်းတာပြိဋ္ဌာန်တရားတန်ရနေလဲလို့စိတ်မထမ်းလာဘူးတော့ မှန်းတာကပသိမှမှန်းတာလေရတော့တရားတော်ရနေလေပဲပသိမှန်ကြပါတော့ဟင်းနိဗ္ဗာန်ကျမ်းမှာမှန်ပြီတရားအထုတ်တာရတော့ကာမဂုဏ်အာယုံပေါ်တော့နတ်တို့တော်မှလာပြီးဖြစ်နေလို့မလို့ပြင်မခံပါဘူးလေလှည့်ကြည့်လိုက်တော့နတ်သမီးတွေကအမလို့ချောလိုက်ပြလိုက်တာတဲ့အတိအကျတော့သူ့ကသူ့စိတ်ထဲမြင်တာတော့ဘလုံးမလို့မြင်တယ် မလို့ဒုက္ခကလည်းဘလူမနေဘလူလားပြနေပါလိမ့်မလဲဘလူတောင်မှတာမန်ဘလူမဟုတ်ရဲ့သိတာစားတယ်မြေဘုတ်ဘလူမတွေတော့သိတာစားကနာဘူရိကအဲ့လိုမြင်လို့မလို့မဖြစ်ပြပါဘူးဆိုပြီးတော့လူကြီးချက်ချင်းကြံစင်မြတ်စွာဘုရားကြီးတော့တရားလျှောက်တာဒီမှာဒါ ဆိုတာတရားရှိတဲ့ပုဂ္ဂိုလ်များနတ်ပြည်လောကဘယ်တော့မှအထင်မကြီးဘူး။ငါသမီးလည်းအထင်မကြီးဘူးဘလူးလည်းပဲထင်တယ်။အဲတရားရှိတဲ့မှတ်တဲ့ပုဂ္ဂိုလ်များငါသမီးတောင်မှပဲဒီလိုဘလူးလည်းထင်ပြီးဆိုလို့ရှိရင်တော့လူသမီးဆိုရင်ပြောကြမလို့တော့ဘလို့ထင်မလဲ။ဒီပုဂ္ဂလူးတဲ့အစပေါင်းများစွာရှိတဲ့ဟာတွေလို့မထင်ဘူးလား။ဒီမှာဒီမှာအဲ့ဒါ ယဟန္တာတစ်ပါးကအဲ့ဒီရွာရောက်လာတော့ဒေဝကာရီသိရင်ပေါ့လေရွာတော့ဆောင်းငံဝင်တယ်။ဆောင်းငံဝင်တော့ယဟန္တာဆိုတော့လောဘဒေါသမောဟကုလေသာခတ်တဲ့ကျင်းကျင်းလူသားပုဂ္ဂိုလ်ဆိုတော့အမှန်တန်အိန္ဒြေပိဋ္ဌာတွေကငြိမ်သက်ကြည့်လို့နဲ့ဘုံတော်ဒုက္ခတွေကငြိမ်သက်ပြီးတော့မြင့်တော်ကလည်းပဲငြိမ်သက်အေးမြ။ဘာကြောင့်မလို့ခုနိယတို့ပုဂ္ဂိုလ်မှန်တယ်များ အဲ့ဒီယဟန်တို့ကိုကြည်ညိုကြတယ်တဲ့ဒါကြောင့်ဆန်းကွမ်းကြည့်ပြီးကြလမ်းရတယ်အခဏကျောင်းတကအိမ်ထဲရောက်ကြတော့ကျောင်းတကကသူများတဲ့ပုံပြီးထူးကြလို့ကြည်ညိုတယ်တဲ့ဒီပုဂ္ဂိုလ်မှယဟန်နာမကိုဒီပုဂ္ဂိုလ်ယဟန်နာပြောမလဲအမှန်တန်ကြည်ညိုငြိမ်သက်ပြီးတော့ကြည်လင်တဲ့မြင့်နေတယ်နဲ့ကြည်ညိုကြအပြီးကြည်နေတာပဲဆိုပြီးတော့အိမ်တော်ပြင်ပြီးတော့ဆန်းကြောက်ကြမှန်းလာတော့ အဲ့ဒီအချိန်မှာသူ့ဘုန်းကြီးကလည်းပဲဆုံးခံကြရတဲ့အချိန်တိုးတယ်ဘုန်းကြီးကသူ့ဘုန်းကြီးနဲ့စိတ်ထဲကရှင်မိမှာပေါ့လေရှင်မိတော့အင်မတန်ကွာနေတာကိုနေပုံထိုင်ပုံပြောပုံဆိုပုံဝတ်ပုံစားပုံတွားပုံလာပုံကြည့်ပုံရှိပုံကအစအင်မတန်ကွာချမ်းနေရတာတွေ့တဲ့အခါကျတော့သူ့ဘုန်းကြီးကမေ့သွားတယ် မေတ္တာကိုတရားနာကိုမြတ်တော်ကိုရေးရည်နဲ့ရေးရည်တွေပြုပြီးပြီးတော့ဆင်းလောင်းပြီးအဲ့ဒါတော့မကသေးဘူးသင်္ကန်းကလည်းဆင်းနေကြည့်တော့သင်္ကန်းပြီးလိုက်တယ်သင်္ကန်းဒီသင်္ကန်းကိုကြောင်းကြတော့ဝေလုံမှာဒီဉာဏ်တရားဒုက္ခဒုက္ခစာရီမကြောက်ကြည့်ပါနဲ့အောင်ဒီလိုလိုဒီမှာတော့ကြောင်းကြည့်ရတဲ့အဲ့ဒီကြောင်းမှာ ဒီကဘာမှမဟုတ်ဘာမှမပြန်တော့ဘူးတကယ်တော့ငါချစ်မှတ်ပါအောင်ကြာဘုရားရဲ့ဒီလိုက်ဒီလိုငါကြတော့ဉာဏ်တရားဆန္ဒများလာလည်းပဲမရိပ်တာကြာလို့မလို့ရှင်းနေပါပြီကြာဒါကြောင့်ကြောင်ကြောင်ကြမကြဝင်တဲ့တပည့်တော်ဆက်ပါတယ်ခေါ်လာပြီးတော့ရှင်ပြာဆံရိပ်ဆံရက်ကြည့်လို့တပည့်တော်ယူကျင်ပါတယ်ဘုရားလက်ခံတော်မူပါ ကြီးငြိမ်ငြိမ်ပိုက်လိုက်လဲလဲတဲ့စိတ်နဲ့ကြောက်။ဘုရားနာမည်များကတော့အပါရဲ့ငြိမ်ပြီးမြတ်စွာဘုရားနဲ့။အဟိဘကထိုင်နေတဲ့ဘုန်းကြီးကမြေဆောင်တစ်ခဲပဲနဲ့။ဒီလိုကဖြစ်ပြီးပြီ။ဘာမှမလုပ်မနေမနေဘုရားဘုန်းကြီးမလုပ်ရနဲ့။အာတော့နေပြီဒီစိတ်ထဲကပေါ်လေ။အဲ့လိုဒီဆိုပြီးမြေဆောင်တစ်ခဲပဲနဲ့ဘာဖြစ်နေတာလဲ။ဒီအိဒါ အင်္ဂလန်ပြည်ကနဲ့စိတ်ထားကလေးပြည့်နေတာနော်အင်္ဂလန်ပြည်ကနဲ့စိတ်ထားလေးပြည့်နေတယ်မာရဏဘောဓိဒီကကအရှင်ဘုရားတဲ့ဘုရားတော်မကြာခင်နဲ့ဖတ်တာပဲလဲခေါ်တော့ဗာမေဘုရားတဲ့အရှင်ဘုရားမြတ်တရင်တော်မူတာအတွက်ညောင်ဆောင်တဲ့တပည့်တော်ယူခဲ့ပါမယ်ဘုရားတဲ့ က်ခံကြတော့လေတပည့်တော်တို့ကြောင်းဖုန်းကြီးနဲ့ဒီတပည့်တော်အိမ်ဆောင်းဖုန်းတို့ကြပါဗျာတဲ့ကြောက်ဒီတကာပြည့်စုံတာဘယ်နှစ်ဆက်လဲဘုန်းကြီးတို့တရားကနာတွေမှတ်မိလားနံပါတ်2ဆင်းပြီးတယ်နံပါတ်2သင်္ကန်းပြီးတယ်နံပါတ်3ခံရုပ်ဖြေရဖတ်တာကိုခေါ်ပေးမယ်နံပါတ်4 ညောင်ကောင်းလို့ပြမယ်တဲ့ဟောဘယ်နှခုလဲဒီခုအဲ့ဒီဒီကြောင့်ဘုန်းကြီးကဘေးရမကြီးအဲ့ဒီလေးကိုသေချာမှတ်ထားတယ်တော်တော်တော်ဘုန်းကြီးအဲ့ဒါနဲ့ကြောင်းပြန်ကြွကြောင်းဘုန်းကြီးလည်းကြွညနာလည်းဘုန်းကြီးလည်းကြွကြောင်းကြတော့ဆန်းခုံပြီးကြတယ်ဆန်းခုံပြီးတော့မနဲ့ကြတယ် ကြတော့ဘုရားလည်းဆတ်တာပေါ်ခေါ်လာတယ်ခေါ်လာပြီးတော့ခံကိုရိတ်သေးတယ်ပြီးတော့ညောင်ကောင်းလည်းယူလာတယ်ညောင်ကောင်းကိုကြောက်ကြမှာဆင်းပြင်းသေးတယ်ဘုန်းလည်းမြတ်ကြတယ်ယောနာဒီလိုကြတယ်လည်းမြတ်ကြကျင်းတယ်လို့မင်းပြောကြတော့ယောနာဆိုတာတိတ်ကျင်းမှာမဟုတ်ဘူးခဏတစ်ချက်ပဲတရားပဲရှိမှနေတာ မနောကကြတော့ဒီကအိမ်အာယုံသွမ်းပေါ်လေဘုံလေးကိုကြွားရမယ်ဘုံလေးဖမ်းဘုံလေးကိုကလည်းဖမ်းလာမှာပဲပြီးတော့ဖမ်းကြီးလာပြီးကြောက်မှပြန်ကြတော့ပြန်ပြီးဖုံပေးကြတယ်ငါကြရင်လည်းအဲ့ဒီမနေ့ဆောကြရင်လည်းအခုနောက်ကျောင်းနိုင်ဘုံကြီးကသူကငါအဲ့လိုမပြောဘူး ထိုးနေတော့ဒီဘိုးထိုးနေတော့အဲ့လိုမပြောဘာကြဘိုးတော့အိပ်ပါကြဘိုးထိုးနေလို့တညာလုံးတလူလုံးတလုံးတလုံးလုံးနေတယ်အဲ့မပြောဘူးဒီတိုင်းမှာကိုယ်ခင်ပါပြီဒီကိုယ်တော့ဒီငါကြောင်းနဲ့မိရတဲ့ဆက်နေပြီဆိုလို့ရှိရင်ငါ့ကိုလုံးဝငါ့တကာကအတိမပြည့်မှတော့မဟုတ်တော့ပါဘူးပြည့်ရဲ့ ဒီမျိုးကိုသူ့ရဲ့ကိုယ်ကိုသူ့ရဲ့စိတ်ကနေတော့မှာပဲဒီဟာလုံးနဲ့ဒီလိုလဲရှိတော့မှာပဲငါဘယ်လိုလုပ်ရပါမလဲတလူလူတလုံးလုံးနေတယ်အမှန်ကဒီဟာယောနိဗ္ဗာန်ပိသာရပင်ပင်အောင်ကုသိုလ်ဖြစ်အောင်ကိုယ်ဉာဏ်နှလုံးသွင်းနိုင်လို့ဆိုလို့ရှိရင်ဘယ်လိုပြင်းရမှာလဲလို့ဆိုတော့ ပေါ်လိုက်တာဒီပုဂ္ဂိုလ်နဲ့ကြီးကြီးကိုရှိလိုက်တာငါငါလည်းသူ့လိုများတရားတွေရပြီးတော့သူ့လိုပဲကြီးကြီးကိုရှိအောင်နေနိုင်ဘလောက်ကောင်းမလဲဒီများနေတာလည်းတော့ကြွားချလိုက်တာသူ့လိုပဲဖြစ်အောင်ဒီများအထုံးမှဟဲ့ဒီနေတာကပုဂ္ဂိုလ်ပုဂ္ဂိုလ်နဲ့ဒီတိုင်းမှာဆိုလို့ရှိရင်တော့ဒီရမတွေးဝင်ကြတာပဲဒီပုဂ္ဂိုလ်များကြတော့လည်းပဲဒီလိုတိုင်းငြိမ်းနေလို့မြင်တဲ့ဒီအင်းနေလိုက်တာ ဒီရတရားဓမ္မတွေဒီလိုပုဂ္ဂိုလ်ကြီးမျိုးကိုပေါ်လာတာတော်ပြီးအကျိုးများတယ်။မြေဩဇာကောင်းတဲ့လေမြေရာမီမှာအောင်မြင်တဲ့ဒါနမျိုးကိုစိုက်ပြရတဲ့အခါကျတော့ဖွံ့ဖြိုးပြီးထွားတဲ့အဝိဓိရရလို့ကိလေသာခါပုံသိငိမ့်လို့ဒီလိုသီလဓမ္မရိကျင့်ပြင်ပညာအကျင့်တရားနဲ့ပြည့်စုံတဲ့ဒီလိုပုဂ္ဂိုလ်မျိုးကိုဒီခိုးရတယ်ဒီကြည့်ရတယ်ဒီမျိုးရတယ်ဒီမျိုးရတယ် လူတိုင်းရတယ်တရားစကားနာကြရတယ်ဆိုတာတို့တရားတော်များတွေအတွက်အင်္ဂနာကျိုးများပြတာပဲဒီပုဂ္ဂိုလ်ဒီကြောင်းမှာနေနေတော့နေသွားရင်အကျိုးများတယ်များကြပါပဲဒါကြောင့်မို့အရှင်ဘုရားတတိယဝေဒနာချင်းတော်အပြင်တတိယတကားရောရတကားတော်မှာဝေဒနာချင်းတော်အပြင်ဒီတော့ကြောင်းမှာကြားကြားနေတော်မူပါဗျာကိုကြောင့်ကိုကံကိုသဘောထားပြီးတော့ သတင်းသုံးတော်မူပါဘုရားဟောဒီလိုလားမှမဟုတ်လားဘာလို့ဆိုရင်တစ်ဖက်အကျိုးများမဟုတ်ဘူးလားအဲ့လိုပြောရမှာအခုစိတ်တွေကမဟုတ်ပါဘူးဒီပုဂ္ဂိုလ်ဘယ်တော့သွားမလဲသူကတော့နောက်ဆုံးရင်ဒုက္ခပဲအဲ့လိုဖြစ်တာ ကုသိုလ်စိတ်ဖြစ်တယ်ဆိုတာတဲ့အာယောနိဘောမနတိကာရမတင်တဲ့အောင်နှလုံးသွင်းပြီးလို့အရှင်းမပြေအောင်နှလုံးသွင်းပြီးလို့အကုသိုလ်စိတ်ဖြစ်တာတဲ့ဒါအကုသိုလ်စိတ်ဖြစ်ခြင်းရဲ့အကြောင်းဟာအာယောနိဘောမနတိကာရပဲလောဘဖြစ်ဖြစ်ဒေါသဖြစ်ဖြစ်မောဟမာနအိတ်တာမရှိရပဲဖြစ်ဖြစ်ဘာစိတ်တော့ဖြစ်ဖြစ်အရင်းခံကအာယောနိဘောမနတိကာရပဲမတင်တဲ့ဆင်ញနှလုံးသွင်းမှုရဲ့ အဆင်ပြေအောင်ဆင်ခြင်နှလုံးမသွင်းတတ်ဘူးအဆင်မပြေအောင်ဆင်ခြင်နှလုံးသွင်းနေတယ်ထို့တူပဲဒါကိုပဲအကြောင်းပြုပြီးကုသိုလ်တရားဖြစ်တယ်ဆိုတာရောမှုတော်မနာပိစာရာကြောင့်အစဉ်ပြေအောင်နှလုံးသွင်းတတ်လို့သွင်းတဲ့အောင်နှလုံးသွင်းတတ်လို့ဘာတော့နေနေကုသိုလ်စိတ်ဖြစ်တယ်အဝိဇ္ဇာစိတ်ဖြစ်လို့ဒါကြောင့်အာရုံတစ်ခုတည်းကိုပဲနှလုံးသွင်းဖို့ကြွားချတဲ့အတွက် ပဝိတယဒဇုံတယောက်မှာအကုသိုလ်ဖြစ်ပြီးတော့ဒဇုံတယောက်မှာကုသိုလ်ဖြစ်တယ်အခုဒီဒီမှာအဲ့ဒီတရားမှာတော့ဒီပုဂ္ဂိုလ်မြင်တာနဲ့ပဲဒါစိတ်တွေဖြစ်တယ်ကုသိုလ်စိတ်တွေဖြစ်တယ်အိန္ဒြေတွေကမြင်တတ်ကြည့်လွန်လိုက်တာဒီရှင်ကဘောဓဘောဓမေငါကုင်းနေတဲ့ကျင်းနေတာတွေ့ကြတယ်အဲ့လိုစိတ်ကြည့်လိုက်တာ ဒီလိုပုံစံမျိုးပြရကြတော့ဟဲ့ပညာပဲပြရပဲပြရပန်းရပဲတော့ဟဲ့ဆိုပြီးတော့အမှန်နဲ့အကြောင်းမှလမ်းမှအဖြစ်ရှင်ရင်နှလုံးသွင်းလိုက်တဲ့ယောနိဗ္ဗာန်တိကာရဟောဒီမှာကုသိုလ်စိတ်တွေပြလို့အဲဟိုဘုန်းကြီးကြတော့ဗာစိတ်ဖြစ်တယ်အာဟုဒစိတ်ဖြစ်တယ်ဘာကြောင့်လဲအာယောနိဗ္ဗာန်တိကာရမသိမသိရှင်ရင်နှလုံးသွင်းလို့ဟောခပါပြီဒီပုဂ္ဂိုလ်က ဒီလိုတွေကလည်းပဲဒီပုဂ္ဂိုလ်ဟာယဟန္တာပဲဖြစ်မှာပဲဒီလိုပါငြင်းနေတဲ့ပုဂ္ဂိုလ်အင်းလေးကလည်းပြည်စုံတဲ့ပုဂ္ဂိုလ်ပဲလို့စိတ်ကသိနေအောင်တော့ဟိုတစ်ဖက်စိတ်ကလောမှာအာလာပြီးဟန်ဆောင်နေတာပါဟန်ဆောင်ပြီးလာပြီးတရားဓမ္မတွေညာဝါနေတာပါတနေ့အညာပဲနဲ့ဟောဒီလိုပြောကြတယ်ပြောပြီလို့မဖြစ်ချင်လည်းဖြစ်ပြီလို့ပဲအဲဒီလိုဆိုလို့ကျင်တဲ့အကုသိုလ်ပဲ ဒီပုဂ္ဂိုလ်မျိုးနဲ့ပြောအောင်ကြမှာတော့လို့ဆိုလို့ရှိရင်တော့အကုသိုလ်ပဲသူကြည့်နေတာငါအတွက်လက်ပိတ်တယ်လက်ပိတ်တယ်အမှန်တော့မြတ်စွာဘုရားကဗုဒ္ဓဝါသမဒိဋ္ဌပဝိပုဂ္ဂိတာတံတဝံတပံတပ္ပနာမညာဝတိရောဟောတိနပတိယောတဲ့ သူတော်ကောင်းတို့နှင့်ပါလင်တမာဒေဖပေါင်းဖော်ပြီးရ၏တပ္ပိသူတော်ကောင်းတို့နှင့်တန်တော်ပေါင်းဖော်ဆက်ဆံခြင်းကိုပုဂ္ဂိုလ်ထပြုရ၏ပဒံသူတော်ကောင်းတို့၏ပဒမံသူတော်ကောင်းတရားကိုအညာဝပြု၍ဒေဝပုရိမြတ်လာသည်ဤပပိယောယုံညဏီနာမဟုတ်ပေတဲ့ ဘရောကောင်းတော့တာပေါင်းသိဆက်ဆံပါတဲ့ဘရောကောင်းကိုသာပြီးတော့ပါတဲ့ဘရောကောင်းပြီးရောလို့ဘရောကောင်းပေါင်းသိဆက်ဆံတဲ့အတွက်ဘရောကောင်းတို့ရဲ့သင်္ကေတဝိခန္ဓာရဲ့တရားစကားတွေမှာကြားရတဲ့အခါမှာဘရောကောင်းတရားတွေသိလာတဲ့သိပြီဆိုလို့ရှိရင်မိမိတဏ္ဍာမှာလည်းပဲသင်္ကေတဝိခန္ဓာကျင့်ဟောင်းကျင့်တယ်လို့ကျင့်ပြန်ပွားများအကျိုးကအဖြစ်လို့စိတ်ဆန္ဒတွေဖြစ်ပေါ်လာတယ် အဲဒီလိုကောင်းတဲ့စိတ်တွေဖြစ်ပေါ်လာပြီဆိုလို့ရှိရင်မြတ်သွားပြီမမြတ်သွားပြီတဲ့မယုံညံ့တော့ဘူးဒါကြောင့်မလို့ကြော်ကောင်းနဲ့ပေါင်းပြီးမှာဘာဝေဝသမာဓိခတပိကုက္ကုတတန်တဝပတံပတ္တနာမိညာယညာတိမြေဝေရောပတိဘာဝေဝကြော်ကောင်းနဲ့နာလောသမာဓိခပေါင်းခေါ်ရ၏တပိကြောကောင်းတို့နှင့်တန်တော်ပေါင်းဖော်ဆက်ဆံခြင်းကိုကိုယ်ရထပြုရ၏ ပဒံတရဝံလို့သဗ္ဗံတရဝံတရားကိုအညာဝတိရေညာတိနေလေဆိုမျိုးတွေကိုအလောမဝီရောသတိသင်တော်ဤတရဝံတော့ပမတိရဆက်ဆံလို့မလို့တရဝံကဘာနာကြားရတဲ့အတွက်အလုံးမတိုးလို့မလို့တရဝံတရားတွေပြီးပြီဆိုတော့ကိုယ်ရဲ့ထိုမြင့်ညာပြီးတဲ့အလောမှလည်းပဲတင့်တယ်တဲ့မျက်မှောက်ပွင့်လာတယ်တဲ့ဟုတ်ပါမလား မနေ့ကဘုန်းကြီးတို့ဉာဏ်လေးဝင်တရားဟောပြီးပြန်လာတယ်တရားပါတော့မှာတရားပါတော့မှာဘဝမှာဝင်ပြီးဖုံပေးရတယ်ဘုန်းကြီးတော့ဉာဏ်လေးတရားရည်ဖြစ်နေတာပဲအဲ့လိုဖြစ်နေတယ် မထမ်းဆောင်ရတဲ့အခါကျတော့လာပြီးတော့အကျိုးမှုဥပ္ပကောင်းဆောင်လုပ်တဲ့ဒကာကညောင်လေးပင်မြို့နယ်ပါတီယူနဲ့လမ်းဝင်လူငယ်အတွင်ရမှုကြောင်းဆရာတဲ့အဲသူကခရိယန်တွေကိုဟောတဲ့ရှင်ရင်းအေးခန်းလာရေးစာအုပ်ကိုဖတ်ရပြီးတော့ ဘာမှမသိဘူးမမြင်ဘူးမတွေ့ဘူးမကြားဘူးပဲနဲ့ငြင်းနေတာဘဝမလို့ဘုန်းကြီးတို့ပြုရနေတွေ့ရနေတရားနာကျင်နေအဲ့လိုဖြစ်နေတာနောက်ဉာဏ်လေးကမှရှိတဲ့ဘုန်းကြီးတို့ချင်းကြီးယောဂီတွေနဲ့တွားပြီးတော့ဆက်ဆံပြီးတော့တရားပွဲပြနေခြင်းတွေရောက်တရားပွဲပြနေတော့ဒီကိုယ်တိုင်နဲ့အခောက်ခောက်ခါကလာတယ်ဒီဘာလို့တလဲလဲဆိုတော့ဘုန်းကြီးလည်းကြောက်တယ် ဆရာတော်ဘုရားတဲ့တရားပြောသွားတော်မူကြတဲ့တပည့်တော်များဘဂိုးမှနေကွမ်းစီစဉ်ထားပါတယ်ဘုရားတဲ့ဘဂိုးနေကွမ်းစီစဉ်ထားတာတခြားကြောင့်မဟုတ်ပါဘုရားတဲ့တပည့်တော်ရဲ့အမများအကူများသူတို့ကိုဆရာတော်ကိုပြုလုပ်ခြင်းပြီးတော့ဆရာတော်ဘုရားနာပြုခြင်းလို့ပါတဲ့ ပါတယ်တဲ့ပုဂိုလ်မျိုးတွေကစာပင်ပိုက်တွေသူတို့ဆန်းမြတ်တာအာရုံနဲ့တော်ပြီပါတယ်ဒါမျိုးတီလာလည်းအဆောက်ဒီနေပါတယ်ဘာဝနာဆိုတာတော့ဘာမှမသိကြပါဘူးတဲ့အဲအခုတခုဆိုနေတာကမဟုတ်တာတွေကိုယ်ကအခုတော့ဖြစ်ပေါ်နေတယ်တဲ့တို့စီ ကိုသူတို့ဖူးရတရားနာရမယ်ဆိုလို့ရှိရင်တော့နန်းမှရောက်ကောင်းရောက်သွားပါလိမ့်မယ်လို့ယူဆတဲ့အတွက်သူတို့ရှင်းလိုက်တဲ့အနေနဲ့တဘောမှာဆန်းခွန်းပေးလို့လက်ခံနေပါဆိုပြီးအဲ့ဒီမှာဆန်းစီခြင်းနဲ့အဲ့ဒီတဘောကိုဆုံးပါတယ်အဲ့ဒီဒီအကိုတွေအမတွေအကုန်လုံးပဲဒါကအကိုကြီးပါကြဒါအကိုလားဒါအကိုငယ်ဒါကအမကြီးအမလားအမငယ်သူပြောတယ် တော်လုံးသူတို့လောက်လောက်လောလောဝမ်းမန်းတပါကြည်ကြည်ညိုညိုနဲ့ဆင်းနေကြကြတယ်တရားနာတဲ့အခါလဲတိတ်တိတ်ဆိတ်ဆိတ်ဆိတ်ဆိတ်ညိုညိုနေကြတယ်ဘုန်းကြီးလည်းပဲဓမ္မလောက်တာပြည်ပုံနာနဲ့ဝမ်းပါရှင်ပြစိတ်လက်ချအာရယူလည်းမနေနဲ့တီလာလောက်တာပြည်ပုံနာနဲ့ဝမ်းပါရှင်ပြစိတ်လက်ချအာရယူလည်းမနေနဲ့ဘာဝနာပါပြည့်စုံပါမှဝမ်းပါခြင်းပြည့်စုံကြအာရမူလို့ပြင်ဆိုတဲ့သဘောကို အကျဉ်းနဲ့ဘုံဟောပြတဲ့သူတို့တော်စိတ်ပါဝင်သွားပါတယ်အဲ့ဒါနဲ့မန္တလေးကတရားဟောပညာဟောပြန်လာပြန်လာတဲ့အခါကျတော့လေအဲ့ဒီခဏသူတို့ကဒီကမျိုးကကတ်ချင်နေတဲ့ဆိုလို့ခဏရပ်တာကဝင်နဲ့မဝင်ပါဘူးဘုံကြီးချင်းချင်းအဲ့ဒါနဲ့သူတို့ကတ်ချင်နေတဲ့ကလည်းဝင်ပြီးတော့အဲ့ဒီတရားကယူခဲ့အဲ့တော့သူ့ ပိတရားထက်ခါတက်ကမှားတယ်အဲလောပိတရားကဒီမှာယောဂီတွေဖုံးကြတယ်ဖုံးကြီးဟောတာတော့လောပိတရားအဲဒါတကဝမ်းပါလုံးကိုသူ့မှာလောပိတရားမှားပေါ်ရလို့လေဝမ်းပါလုံးလို့အဲဒီဒီရောက်တဲ့အခါကျတော့ဘယ်နဲ့ကြောက်လဲလို့ဆိုတော့ဒီရောက်ဆမ်းမစားပြီးတော့ ရှိရှိမဖြစ်ပါဘူးဗျာတဲ့အကျိုးအများကြီးရပါတယ်တဲ့ဘာကြောင့်လဲဆိုတော့ဒီမောင်နှမတွေဟာသူကြီးဝိုင်းနဲ့သူနေပြီးသူမာနနဲ့သူနေကြတာတူရုံတူအဝင်ထက်မရှိကြပါဘူးဗျာတဲ့တပည့်တော်ကလည်းအင်မတန်နိုင်ရပါတယ်တဲ့တပည့်တော်ကအငယ်လုံးဆိုတော့အခုတပည့်တော်တအိမ်နဲ့အကုန်လုံးစီရင်ခေါ်လိုက်တယ်အကုန်လုံးရောက်လာပါတယ်ဗျာတဲ့ ရောက်လာပြီးတော့တပည့်တော်လေးတမအကုန်လုံးဝိုင်းဝန်းကူညီထောက်ပံ့ပြီးတော့ဆရာတော်ဒီကလည်းဒီညီညီမျိုးဝေးပေးကနဲ့မာတာအဲတပည့်တော်ကနိုင်သွားပြီမဟုတ်ဘူးလားဒီမှာဒီလိုကနိုင်သွားပြီပြရတယ်ဒါတော့မကားဘူးအခုအလုတ်သေးတရားနဲ့အနန္တတရားပုံမှုကိုတစုံကြီးတစုံကြီးအကိုရောအမရောတို့ရောယူလိုက်ကြတယ်အမြင်လေးကိုမှုချမ်းသာအောင်လို့ပြောရတယ်တဲ့ ။ဒါမှလို့မခံပါဘူးတော့သူတို့ကြီးလိုက်ကြရတယ်။အခုပြန်ကြရတော့အလုပ်တွေတရားကိုဝယ်ရအောင်ဆိုမှားလိုက်တယ်တတိတော့နိုင်သွားပြီတဲ့။ဟော။ဘာဖြစ်လို့ဒီလိုကောင်းတရားကြောင့်ပေါ့မဟုတ်ဘူးလား။အဲ့ဒါပြောတာ။ဘာဝိရောဓသမာဓိဋ္ဌတတိကုဝိဒ္ဓတံလယော ပတံပတမမင်္ဂဝတေဟောပတံပတမမင်္ဂဝငါတိမိလေရောသတိပါဠိရေဝပုရောကောင်းတို့ဖြင့်ပါလျင်တမဒုထပေါင်းခေါ်ရ၏ပါဠိပုရောကောင်းတို့ဖြင့်တဏ္ဍဝံပေါင်းနှင်းဆက်ဆံခြင်းကိုကိုယ်ဝေထပြုရ၏ပတံပုရောကောင်းတို့၏ပတ္တမပုရောကောင်းတရားကိုအင်ညာဝပြု၍ ပိနေရေဖေမျိုးတို့ဤအလောမဝီရောပတိတင်တယ်ဤတဲ့ဟောမမှန်ဘူးလားဘုရားကောင်းနဲ့ပေါင်းသင်လို့ဘုရားကောင်းတရားသိတဲ့အခါကျတော့ဘဝအလောမတင်တယ်တော့ဖေမျိုးတို့အလောမတင်တယ်တဲ့အရင်ကတပည့်တော်ကိုဒီကံနိုင်ငံဝိဒနာဒိဋ္ဌိတက်ကလေးဆိုပြီးတပည့်တော်နှိမ်ရတာဗျာတဲ့ဒါဆိုတပည့်တော်ကလည်းလောက်လာတာက73နှစ်သားရတော့ ညီကြီးကလောက်လာတော့ပဲနောက်ဘာကပါတဲ့ဘာလဲတောင်ချက်ပြီးဝှိလို့တော့လိုရတဲ့အခုလည်းပဲညီကြီးနေပေါ်တော့ရှိပါသေးတယ်ဆရာတော်စာအုပ်ဖတ်လိုက်ရတယ်နဲ့တပည့်တော်ပြည့်သွားတော့ဆရာဟာပဲအဲ့ဒါသူတော်ဘုန်းကြီးပေါင်းပြီးနေတာမဟုတ်လားမလို့လားသူတော်ကောင်းတို့ပေါင်းပြီးကိုတိတ်နေတယ်အဲ့ဒါကလည်း နဲ့လူငယ်အသေးမျိုးဆိုရင်ပါတီရင်းနဲ့ကိစ္စတွေတကြီးတော့အကုန်လုံးခြုံလောက်လောက်ပြီးနေရတာကွာမအားဘူးတဲ့အဲစနေတနင်္ဂနွေအားနိုင်နေရခြင်းနဲ့တကြီးတော့ပြေးလာပြီးတော့ရတာတော့တရားထိုင်နေပါဖေရတယ်တရားဝဲတော့ငါတရားဆုံးလို့မို့ပါရိပါရိနဲ့တရားနာပရိသတ်ခေါ်လိုက်ကြတယ်တကြီးတော့ကိုပြည့်ပြီးငင်းငင်းထသွားတာပါပဲဖေရ ကောင်းကုန်ပြီလို့တော်တော်ကောင်းတရားနာကြားပြီလို့မဟုတ်ဘူးလားအမှန်လိုအပ်တယ်ဟောခုနဘုန်းကြီးကြီးကျောင်းပေါ်မှာတော်တော်ကောင်းကြီးစင်ကြီးရောက်နေရတဲ့နဲ့အဲ့ဒီတော်တော်ကောင်းသူမပေါင်းတဲ့နဲ့အကျိုးရောက်မလားအကျိုးနည်းမလားအဲအကျိုးလည်းရောက်မယ်အကျိုးလည်းနည်းမှာပေါ့ဒီဟနာရှင်များကများ ဒီကရာဒီဒီနေနေရေဒီကနဲ့ဝေဒီရဲ့ငါပြည့်ပြီနေလို့ရောနာရှင်ကကတရားအထုတ်နေလို့များနာဂန်ဒီအထုတ်တယ်ဆိုလို့ရှိရင်သူ့မှာတရားသားမတက်နိုင်ဘူးလားအဲသူ့မှာတရားသားတက်လာပြီဆိုရင်လောဘဒေါသလည်းနင်းနေမယ်ပြီးတော့တရားဓမ္မအကြည့်မျိုးကအရင်နဲ့ပေးပြီးမခံနိုင်ဘူးလားခံနိုင်ရပြီးတော့တရားဓမ္မတွေကတော့ပေးပြီးကြည့်မျိုးမလာနိုင်ဘူးလားအဲ့ဒါလို့ကြည့်ရမှာအခုဟောတာသူတော်ကောင်းကိုသူမောင်းထုတ်ဖို့သိကြီးနေတယ် ဒ္ဒယုံဉ္လကာပုညဗုဒ္ဓံတပပံမောင်အတိမှုမတိတရားရောက်မလာဘာဖြစ်တယ်လဲညာလာအပြစ်တွေတဲ့ပံဒီစိတ်ဓာတ်ဆိုတာပဋိပန္နေကညံ့ငယ်ပြီဆိုလို့ရှိရင်ပဋိပန္နေကလည်းညံ့ငယ်တယ်ပြီးတော့ ပညာရှိထံနိခံတည်မှုလည်းမရှိဘူးတော်ကောင်းနဲ့လည်းပေါင်းသင်းဆက်ဆံမှုမရှိဘူးဆိုတော့ကဒီပုဂ္ဂိုလ်စိတ်ထားတတ်ပါမလားမတတ်ဘူးအမျော်မြင်ပညာမရှိတဲ့အတွက်စိတ်ထားမတတ်ဘူးအဲဒါလို့ဆိုလို့ရှိရင်ဘလောက်သူတော်ကောင်းနဲ့နီးနီးဆက်ဆက်နေနေသူတော်ကောင်းသူတော်ကောင်းမှန်းသိပါမလားမသိဘူးသူတော်ကောင်းသူတော်ကောင်းမှန်းမသိဘူးတခါသူတော်ကောင်းတရားနာကြားရပြန်တော့လေသူတော်ကောင်းတရားမှန်သိပါမလား နားခါမလားနားချိုမလားနားခါမှာပေါ့ဒီလိုဆိုလို့ရှိရင်အသိဉာဏ်တိုးမလားအသိဉာဏ်ရော့မလားအသိဉာဏ်ရော့မယ်ဒီလိုဆိုလို့ရှိရင်ဆင်းရဲပြီပေါ့များလာတော့အပြစ်တွေကိုပြုလုပ်မယ်ဘန္ဒီစိတ်ဓာတ်ယုံဉာဏ်လကပညာတို့ထံခါပယမြပညာတို့ထံတပေပညာမိခံရလေ မောဟဖုံးပြီးမှောင်အတိမှုမတိတရားရောက်မှလားများလားအကျိုးတွေအများလားအပြစ်တွေမတိတရားရောက်မှလားတဲ့ရောက်မှနဲ့တူတယ်တဲ့အဲ့ဒီလူမျိုးဟာဘာလို့ရောက်မှနဲ့တူရောဖိတ်ဆိုးတဲ့အခါကျတော့အိုးနှခမ်းခောက်ရဘူးလေလားအိုးနှခမ်းခောက်ဖို့အသုံးကြတာလား ယောမဟာဘလောက်အရာသာရှိတော့จิตတာဟင်းအိုးဝတ္တာဟင်းအိုးဘိုးဘိုးจิตတာအရာသာဝတ္တာအရာသာသိကြလားမသိဘူးတဲ့အဲ့တော့ဒီလိုပရိသဏီစိတ်ဓာတ်ကညံ့ပြီးတော့ဘုရားနာကြမ်းမှုမရှိတဲ့ပုဂ္ဂိုလ်များသူတော်ကောင်းတဲ့ဘလောက်ပေါင်းသင်းဆက်ဆံဆက်ဆံသူတော်ကောင်းတရားတို့တဏ္ဍီဝမမဒီဘူးဆိုလို့ရှိရင်အပြစ်များမလားအကျိုးများမလားအပြစ်များ ဇီဝတိစေပါလောပဏိတံပိရူပသတိနာသောဓမ္မံဝိဇာနာတိသောပိပိပရတံယထာဘာလောလူမိုက်ပြီးယာဝဇီဝတိတက်ကလုံးတော်မှလည်းပဏိတံပညာရှိသူတော်ကောင်းကိုစေပိရူပသတိအကြော၍သိကံညာအားလူမိုက်ဟာပညာရှိသူတော်ကောင်းကိုတသက်ပတ်လုံးသိကအောင်တော်တဲ့ နာသောတမံဝိဇာနာတိဓာတိဒုပါရတံယထာသောထုပဋိပန္နေစိတ်ဓာတ်ဉာဏ်သောထိုတိယုတ်မာတိပန္နိတံပညာဓမ္မံသူတော်ကောင်းရဲ့တရားကိုနာဝိဇာနာတိမတိနိုင်တဲ့သတ္တပလုံးသိတတ်တော်လည်းပဲသူတော်ကောင်းတရားမတိနိုင်ဘူးတဲ့ဘာနဲ့ဒီလို